အခန်းကြီး30အငယ်1မှ9တဖန်သာရဖျား၏နှုတ်ပတ်တော်သည်ငါစီသို့ရောက်လာ၍အချင်းလူသားတင်းသည် ပရောဖက်ပြုလျက်အရှင်သာရဖျား၏အမိန်တော်ကိုဆင့်ဆိုရမည်မှာရောက်ရသောနေ့သည်အမင်္ဂလာရှိသည်ဟု အော်ဟစ်ကြလော့ထိုနေ့နီးပြီးသာရဖျား၏နေ့မိုးအုံသောနေ့တပန်းမျိုးသားဖို့ချင်းချက်သောအချိန်နီးပြီးဒါဘေးသည်အဂရုပြည်သို့ရောက်သည်ဖြင့် သူရဲတို့သည်လဲ၍တေကြသောအခါအဲသီယိုပီပြည်သည်ပူပန်လိမ့်မည်အလုံးရင်းကိုပယ်ရှား၍မူလအမြစ်ကိုဖြိုဖျက်ကြလိမ့်မည်အဲသီယိုပီပြည်သားပုထပြည်သားလူဒပြည်သားအမျိုးမစစ်သောလူရှိသမျှခုဘအမျိုးသားမိတ္တဟာယဖွဲ့သောပြည်သားတို့သည်အဂရုပြည်သားတို့နှင့်တကွာဓာဖြင့်လဲ၍တည်ကြလိမ့်မည်အဂရုပြည်ကိုထောက်မှန်သော သူတို့သည်လဲ၍တည်ကြသဖြင့် အဲဂုတုအစွမ်းတတ္တိဤဂုံတရေသည်ဆုံးလိမ့်မည်မိဂဒေါလမြို့မှဆာ၍သူနေမြို့တိုင်အောင်အဲဂုတုပြည်သားတို့သည်ဒန်းဖြင့်လဲ၍တေကြလိမ့်မည်ဟုအရှင်သာရဘုရားမိန့်တော်မူ၏ပျက်စီးသောပြည်တို့တွင်ပျက်စီးလျက်ရှိကြ၍လူစိတ်ညံသောမြို့တို့တွင်အဲဂုတုမြို့တို့သည် ပါဝင်ကြလိမ့်မည်ငါသည်အဲဂုတုပြည်၌မိညှိ၍ထိုပြည်ကိုမဆသမျှသော သူတို့သည် ပျက်စီးကြသောအခါငါသည်သာရဘုရားဖြစ်ကြောင်းကိုသိရကြလိမ့်မည်ထိုအခါဆိုရင်ချင်းမရှိသောအေသီယိုပီပြည်သားတို့ကိုကြောက်စေခြင်းငါငါစေလွတ်သောတမန်တို့သည်သင်မောစီ၍တွားကြသဖြင့်အေဂုတုပြည်အချိန်၌သူတို့သည်လည်းအလွန်ဆင်းရဲခြင်းသို့ ရောက်ရကြလိမ့်မည်ထိုအချိန်လဲနီးပြီဟုမိန်တော်မူ၏အငယ်၁၀မှ၁၉ ။အရှင်ထာဝရဘုရားမိန့်တော်မူသည်ကား၊ဗာဗုလုန်ရှင်ဘုရင်နေဗုခဒ်နေဇာအားဖြင့်အဲဂုတ္တုပြည်၏အလုံးအရင်းကိုငါဖြတ်မည်။ထိုရှင်ဘုရင်နှင့်တကွသူ၏လူများ၊ကြောက်မက်ဘွယ်သော လူမျိုးများတို့သည်အဲဂုတ္တုပြည်ကိုဖျက်ဆီးခြင်းငှါလာ၍ထားကိုင်လျက်၊တပြည်လုံးကိုသူရဲတို့နှင့် ပြည့်စေကြလိမ့်မည်။မြစ်တို့ကိုငါခန်းခြောက်စေ၍၊အဓမ္မလူတို့အားပြည်ကိုရောင်းလိုက်မည်။တကျွန်းတနိုင်ငံသားတို့လက်ဖြင့် ပြည်နှင့်တကွပြည်၌ပါသမျှကိုငါဖျက်ဆီးမည်ငါထာဝရဘုရားပြောပြီးအရှင်ထာဝရဘုရားမိန်တော်မူသည်ကားရုတ်တုတို့ကိုငါဖျက်ဆီး၍နောဘပြည်၌ဆင်းတုတို့ကိုလည်းပယ်ဖြတ်မည်နောက်တဖန်အေဂုဒုမင်းမျိုးမရှိရအေဂုဒုပြည်သည်ကြောက်ရွံ့မိအကြောင်းကိုငါပြုမည်ပါတရုပြည်ကိုငါဖျက်မည်ဇောနာမြို့ကိုလည်းမီးရှို့မည် နောမျိုးကိုလည်းအပြစ်ဒဏ်စီရင်မည်အေဂုတုပြည်၏အစွမ်းတတိဖြစ်သောတိမ်မြို့အပေါ်သို့ငါသည်အမျက်ကိုတွန်းလောင်း၍နောမျိုးသားအလုံးရင်းကိုပယ်ဖြတ်မည်အေဂုတုပြည်၌မိညှိ၍တိမ်မြို့သည်တုန်လှုပ်ခြင်းနောမျိုးရိုးသည်ပြိုပေါက်ခြင်းနောဖမျိုးသည်နေ့အချိန်၌ပင်စစ်တိုက်ခြင်းကိုခံရလိမ့်မည်အာဝင်မျိုးမိဖေသက်မျိုးသားလူလင်တို့သည် ။ဓာဖြင့်လဲ၍တေကြသဖြင့်မိမတို့သည်တိမ်သွာခြင်းကိုခံရကြလိမ့်မည်။တာပနဲ့မြို့၌အေဂုတ်ထုလန်ဒန်တို့ကိုငါချိုး၍သူအစွမ်းတတ္တိဤဂုံတရေဆုံးသောအခါနေ့အချိန်၌အလင်းကွယ်လိမ့်မည်။မိုးအုံ၍မြို့သမီးတို့သည်တိမ်သွာခြင်းကိုခံရကြလိမ့်မည်။ထိုသောအေဂုတ်ထုပြည်၌ငါသည်အပြစ်ဒဏ်စီရင်၍သာဝရဖျားဖြစ်ကြောင်းကို သူတို့သိရကြလိမ့်မည်ဟုမိန်တော်မူ၏အငယ်20မှ26တက်ကိတဆက်တခုပထမလ9ရက်နေ့တွင်သာဝရဘုရား၏နှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားအဂုတ်ထုရှင်ပြန်ဖာရောမင်း၏လက်ယုံကိုငါချိုးပြီးဆေးကူ၍မထုတ်ရဓာကင်စေဖို့ပဂရိခွန်အားရှိစေခြင်းဟံအဝတ်နှင့်မစီရ ဤအမှု၌အရှင်သာရဖျားမိန်တော်မူသည်ကားငါသည်အေဂုတုရှင်မြင်းဖာရောမင်းတစ်ဖက်၌နေသဖြင့်သူ၏လက်ယုံဒီဟုသော ခိုင်မာသောလက်ယုံနှင့်အရင်ချိုးသောလက်ယုံကိုငါချိုး၍ဓာကိုသူ့လက်မှကျစေမည်အေဂုတုလူတို့ကို အတိုင်းတိုင်းအပြည်ပြည်တို့တွင်ကွဲပြားပြန့်လွင့်စေမည်ဘာဘူးလုံရှင်မြင်းကိုငါခိုင်မာစေ၍ငါဓာကို သူ့လက်၌အံ့မည် ဖာရောမင်း၏လက်ယုံတို့ကိုငါချိုးသဖြင့်သူသည် အသေးသက်ချင်းကိုခံရသောသူအော်ဟစ်တကဲ့သို့ဘာဘူးလုံရှင်မင်းရှေ့မှအော်ဟစ်ရလိမ့်မည်ဘာဘူးလုံရှင်မင်း၏လက်ယုံတို့ကိုငါခိုင်မာစေမည်ဖာရောဘင်၏လက်မူကားအောက်သို့ကျလိမ့်မည်ငါဓာကိုဘာဘူးလုံရှင်မင်းလက်၌ငါအပ်၍သူသည်အဂရုပြည်ကို ထိုဓာနှင့်ခုတ်သောအခါ ငါသည်ထာဝရဘုရားဖြစ်ကြောင်းကိုသူတို့သိရကြလိမ့်မည်ထိုတို့အေဂုတုလူတို့ကိုအတိုင်းတိုင်းအပြည်ပြည်တို့၌ငါကွဲပြားပြန့်လွင့်စေမည်ငါသည်ထာဝရဘုရားဖြစ်ကြောင်းကိုသူတို့သိရကြလိမ့်မည်ဟုမိန်တော်မူ၏